ဒါဒီနေ့2020ခုနှစ်ဇူလိုင်လ10ရက်တောက်ကြနေ့ထေရဝါဒဓမ္မထေရဝါဒဓမ္မကမ္မထာလန်စဉ်ပိုင်း73ဘုရားရှင်ဘက်ကဇံအကြောင်းနေပြောလာတယ်ပေါ့ဒီနေ့လည်းဒီဇံအကြောင်းနေပဲဆက်ပြောရမှာပါအဲတော့ ဇံကြောင်းကိုလေးလာတဲ့အခါမှာဘုန်းကြီးတို့အဘိဓမ္မာအခြေခံရှိမှ နားလည်နိုင်ပါတယ်။ဘိဓမ္မာအခြေခံမရှိရင်တော့နားလည်ဖို့ခက်ခဲပါလိမ့်မယ်။ဒါကြောင့်ဘိဓမ္မာဘိဓမ္မာအခြေခံမရှိသူများအနေနဲ့တော့သိခံပြီးနားထောင်ဖို့လိုပါတယ်။ဒီဘိဓမ္မာနဲ့ပတ်သက်ပြီးတော့တချို့ယောဂီများဘုန်းကြီးမေးတာကိုကြုံပါတယ်။ရှင်ဘုရားတဲ့အဘိဓမ္မာသင်ပြီးမှ တရားကျင့် လို့ရမှာလားဒါမှမဟုတ်ပြီးတော့မှမသိမဲနဲ့တရားကျင့်လို့ကိုရနိုင်ပါလားဆိုဒီမေကိုမေးကြတယ်ဘုန်းကြီးတို့ဘာဖြေခဲ့လဲဆိုဇန်လန်းကို သွားခြင်းတဲ့ပုဂ္ဂိုလ်တွေရုပ်သေးစိတ်နာမ်သေးစိတ်ရှုခြင်းတဲ့ပုဂ္ဂိုလ်တွေအကြောင်းအကျိုးအသေးစိတ်ရှုခြင်းတဲ့ပုံမှာပဋ္ဌာန်းဤနဲ့ရှုခြင်းတဲ့အကြောင်းအကျိုးပရိသတ်သမုပ္ပါဒ်ဤနဲ့ရှုခြင်းတဲ့အဲ့ဒီလို ရှုခြင်းတဲ့ပုဂ္ဂိုလ်များဆိုရင်တော့ပြီးတော့မှအရင်လေးလာထားသင့်ပါတယ် ဒီမှာကိုအရင်လေးလာထားပြီးမှကျင့်ရင်တော့ဘိုးဆင်းပြေတော့ဒီမှာလဲဘိဓမာကိုလေးလာတဲ့ခံမှာဘုန်းကြီးတို့ကျင့်စဉ်တဲ့အလုပ်သဘောနဲ့ပေါ့နိကန့်ညီအောင်တရားလေးလာပြီးမှကျင့်ရင်တော့ပိုကောင်းတာပေါ့နော်အဲလိုဇန်လန်းကိုမသွားခြင်းဘူးရုပ်သေးစိတ်နာမ်သေးစိတ်မရှုနိုင်တော့လဲရုပ်သဘောနာမ်သဘောလောက်ကြောင်းကျိုးသဘောလောက် နားလေတဲ့ဉာဏ်မျိုးရရင်တပည့်တို့ကျင့်တတ်ပါတယ်ဗျာအဲ့ဒီလိုပုံကုမျိုးအတွက်ကတော့ဘိဓမ္မာ မလေးလာပဲနဲ့ကျင့်နိုင်ပါတယ်ဒါမဲ့ဗျာဘိဓမ္မာလေးလာထိုင်တော့ဖရာတရားတော်တွေကိုလေးလာတဲ့ခါမှာတော့ပို့ပြီးသဘောပေါက်လွယ်တော့ပေါ့ချိန်ရရင်တော့ဘိဓမ္မာ သင်္นานနေလဲတက်ကြပါနော်ဘိဓမ္မာလေးလေးလာထားစေခြင်းဘိဓမ္မာကိုလေးလာတဲ့ခါမှာ အကျင့်အလုံးနဲ့ပေါ့နော်ကိုကျင့်ရမယ်အကျင့်နဲ့ကန့်ညီအောင်လေးလာနိုင်ကောင်းတယ်နော်ကိုကျင့်ရမယ်အကျင့်အလုံးသဘောနဲ့မလေးလာခင်ဘာဖြစ်တာလဲဆိုစာတခြားလက်တွေ့ကျင့်စဉ်ကတခြားလို့ဖြစ်နေတတ်တယ်။ဒါသောဖြင့်ဘုန်းကြီးတို့ဘာဖြစ်တတ်လဲဆိုပြီးတော့မှလေးလာတဲ့အခါမှာစိတ်ကတတ္တစေတသိက်ကတတ္တယောဂတတ္တအဲ့လိုမျိုးတွေပေါ့လေအဲသူအပိုင်းကာဏတွေအဲ့လိုလေးလာတဲ့အခါများတယ်။တကယ်ဖြစ်စဉ်အဲ့လိုမဟုတ်ဘူးနော်။ များသောအားဖြင့်စိတ်နဲ့စေတသိက်လောက်တော့တွဲလေးလာတယ်ယောဂကြတွဲမလေးလာယောဂတတ်တတ်လေးလာတာများတယ်တကယ်ပြည့်စင်ကဘာလဲဆိုစိတ်ဖြစ်ရင်စေတသိက်တွေဖြစ်တယ်အဲ့ဒီစိတ်စေတသိက်နဲ့အတူယုတ်တွေဖြစ်တယ်ကံကြောင့်ဖြစ်တဲ့ယုတ်တွေလည်းပါတာပဲစိတ်ကြောင့်ဖြစ်တဲ့ယုတ်တွေလည်းပါတာပဲဥရုကြောင့်ဖြစ်တဲ့ယုတ်တွေအာရကြောင့်ဖြစ်တဲ့ယုတ်တွေယုတ်တွေကုန်ပါတယ်အဲ့ဒီဖြစ်စဉ်တိုင်းလေးလာရင်တော့ကျင့်တဲ့အခါပို့ပြီးအထောက်အကူပြုတာပေါ့နော်အဲ့ဒါလေးနားလည်ထားဖို့ပါပဲ အဲတော့အရင်ဘက်ကဇံကြောင်းပြောခဲ့တော့ဒီပါတဲ့ဇံပေါ့ဇံမဖြစ်ခင်မှာနည်းနည်းလေးပြောဖို့အရင်ဘက်ကကြံသွားတယ်ပေါ့ဘာလဲဆိုတော့ဒီပရိပါနိမိတ်ခိုင်မြအောင်လုပ်တဲ့ကိစ္စပေါ့ဒီကိစ္စမဟုတ်တနည်းဒီမကြီးတော့ကမေးလို့ဘုန်းကြီးဖြေခဲ့ဘူးပါတယ်အဲထပ်ပြောရမယ်အနာဘနာဒီဝင်လေထွက်လေမှာရင်းနဲ့တမာရီတွေအကောင်းလာပြီဆိုရင်နိဝရဏတွေ ကင်းလာပြီဆိုရင်ဘာဖြစ်လဲဆိုတော့ဒီဒီပြင်ဘက်ကနေလင်းရောင်တွေစတွေ့တတ်တယ်ဒီဒီဘေးပတ်ပါဝင်ခြင်းပေါ့အဲ့ဒီလင်းရောင်တွေစတွေ့တယ်အဲ့ဒီလင်းရောင်တွေတွေ့တဲ့ခါမှာတချို့ပုံကုများဘာလို့လဲဆိုအဲ့ဒီလင်းရောင်ကိုစွတ်ဒီလေပေါ်မှာဆွဲကပ်ထားမျိုးအဲ့ဒါမျိုးဘုန်းကြီးကမလုပ်စေခြင်းနော်လေပေါ်မှာအတင်းဆွဲမကပ်နဲ့အတင်းဆွဲမတင်နဲ့အဲ့လိုဆွဲတင်လိုက်ဆွဲကပ်လိုက်ဘာဖြစ်တတ်လဲဆိုတော့ရထားတဲ့တမာရီလည်းပြတ်တတ်တယ်ပြီးတော့ အလင်းရောင်နမိတ်လေလင်းရောင်တွေလည်းပျောက်သွားတတ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကသဘာဝအတိုင်းပဲရှုစေခြင်းတယ်နော်အပြင်ဘက်မှာလင်းရောင်တွေစတွေ့လာရင်အဲ့ဒါကိုဥပ္ပခါပြု ပြုပြီးတော့ကိုယ်လေးလေးပဲတတိမြဲနေအောင်ကန့်နေအောင်ဂယုဆိုင်ရှုပေါ့သမာဓိအားကောင်းလာရင်ဒီအလင်းရောင်သဘာဝနဲ့သူ့အတူဒီလေးမှာကတ်လာနေတယ်အဲ့လိုကတ်အောင်ကျင့်ဒီလိုလေးပေါ်မှာကတ်လာပြီဆိုအဖြူအောင်ဆိုအဖြူအောင်နမိတ်လေးကိုပဲဆူဆိုက်ပြီးစိတ်ကကတ်ထားတော့ အဲ့ချိန်တော့မမှတ်တာကောင်းတော့သမာလီအားကောင်းလိုက်ပါပြန်လေဖြူလင်းရတယ်ဖြူလာနေကြည်လင်တောက်ပါလာနေနော်အဲ့လို ကြည်လင်တောက်ပါတဲ့အာရုံကိုစိတ်ကိုအကြာကြီးကတ်ထားတယ်တပတ်လောက်တီးညောင်ကြိုးစားတော့နော်အဲ့လိုကြိုးစားလိုက်ရင်တော့ဒီစိတ်ကအဲ့ပေါ်မှာကတ်ပါတော့ပါပဲပြီးတော့မှဘုန်းကြီးကဗာပြောခြင်းလဲဆိုတော့ဒီဇာယင်္ဂ လေးဆင်ញင်တဲ့နီးမပြောခင်ပေါ့လေပထမဘာစပြောခြင်းလဲဆိုဇန်နေအကြောင်းနည်းနည်းထပ်ပြောမယ်နော်အရှင်ဘက်ကဘုန်းကြီးတို့ဇန်အကြောင်းကိုပြောခဲ့ပါသေးတယ်အတိတ်ပဲနဲ့နော်အဲ့မှာဇန်အကြောင်းအဲ့ဒါကိုနည်းနည်းထပ်ရှင်းပါမယ်ဒီကနေ့နော်ဇန်ကိုအိမ်မှာကြည့်လိုက်အဓိကတော့ကတိုင်းဆိုင်အဲ့ဒီမှာဇန်ဇန်စိတ်အဲ့ဒီအောင်နာမှာဇန်ဇန်စိတ်အောက်မှာကိုကြည့်ခုနဇန်ဇန်စိတ်ဇန်ကဇန်ဇန်စိတ်အဲ့ဒီဟာကိုပြောချင်တာအဲ့ဒီမှာ ဇန်ဆိုင်ကဇန်စိတ်ဆိုတဲ့ဘိုင်းမှာအတိဘယ်ကိုပြောချင်တာနော်အတိဘယ်ကိုပြောချင်တော့ဇန်ပရမတော်ကဘာပြောချင်လဲဆိုတော့အတိဘယ်မှာအဲ့ဒီဟုတ်တယ်လေကိုရှင်ဇန်ကဇန်စိတ်ဇန်ဇန်စိတ်တွေ့ပြီနော်အဲ့ဒီမှာတတိယအကြောင်းသုထအကြောင်းပြောမှာကတိုင်းဆိုင်တဲ့အာယုံကိုစူးစိုက်စွာရှုတတ်သောအကြောင်းလည်းကောင်းဆိုတော့ ဒါကနမိတ်မရခင်စရှုခါသာပုံကိုပြောတော့ဗာကတန်ဝန်းနေရှုမယ်ဆိုရင် နောက်တော့နမိတ်တွေပေါ်လာပြီဆိုရင်တော့အဲဒီနမိတ်ကိုကတ်ရှုရတယ်ဒီကတိုင်းဆိုင်ရာအယုံမှာတော့ဒီလောက်တွေမမြဲသေးဘူးဝင်လေထွက်လေမဆမှာဒီလောက်တွေမမြဲသေးဘူးနမိတ်ပေါ်မှာအဲ့ပေါ်မှာစိတ်ကပိုကတ်တယ်အဲ့ဒါကိုစူးစိုက်တာရှုတယ်လို့ပြောတာနော်ဒီခုနဝင်လေထွက်လေမှတ်တယ်မှတ်ရင်မှတ်ရင်လည်းဒီအလင်းရောင်နမိတ်ကဒီလေးပေါ်မှာကတ်လာပြီသူရှာတောက် တောက်ပတဲ့လင်းရောင်တွေဒီဘောကဒီဘောမှာကပ်ပြီးစူးစိုက်ရှုနေဘယ်အာယုံမှမဝင်တော့နော်အဲ့ဒီလိုတာမန်ရှံကမဟုတ်ဘဲနဲ့ဒီနမိတ်အာယုံတွေကိုစူးစိုက်ရှုနေတာကိုဒီမှာကတိုင်းဆိုင်ရအာယုံကိုအဓိကတော့ပြိပါကနမိတ်ပါပြိပါကနမိတ်ကိုစူးစိုက်သွားရှုတတ်လို့ဒါဇံလို့ခေါ်တယ်အဲ့လိုအပြိပါနမိတ်အာယုံကိုစူးစိုက်ရှုတဲ့အခါမှာဇိုင်က၅ပါးရှိတာပေါ့နော်အဲ့ဒီဇိုင်က၅ပါးထဲမှာ ဘယ်သူနဲ့သက်ဆိုင်လဲဧကကတာဧကကတိအကအာယုဒီအာယုတကူတဲ့ဆုစိတ်ကြောင့်လောက်တာတော့ဧကကတာပဲဒီဆိုင်ကလည်းပဲဆိုင်တယ်ကျန်တဲ့ဆိုင်ကဒီဆိုင်ကဒီ၅ပါးထဲမှာပေါ့နော်ဝိတဝိစာရပိတိဒုက္ခဧကကတာဧကကရာဇိုင်းကတခုတည်းနဲ့သက်ဆိုင်တယ်ဇိုင်းက၅ပါးတည်းမှာဒီဧကကရာလေးလိုက်ကြည့်ရင်ပရမဇာမှာလည်းပါတယ်ဒုတိယဇာမှာလည်းပါတယ်တတိယသစုတ္တဇာမှာလည်းပါတယ် ပစ္စကနီးနဲ့ပြန်ပစ္စမဇာနဲ့အောင်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ဇန်တရားများကိုတမာရီတရားဧကကရာနဲ့တမာရီအတူတူပဲ။ဇန်တရားများကိုတခါတလေကြတော့ဘာခေါ်လဲဆိုတော့တမာရီတရားလို့လည်းသုံးတယ်။ဇန်ရဲ့အာယုံများကိုတခါကြပါလဲသမထကမ္မထံဒီလိုလည်းသုံးတယ်။ဇန်အားထုတ်မှုကိုတမာရီလုပ်ငန်းစဉ်ဒီလိုလည်းဧကကရာနာမည်ကိုသုံးတာပဲ။အဲ့ဒါလေးမှတ်တော့ဒီတော့မေးစရာရှိတာဧကဂရဇာနဲ့တခုတည်းပဲ သူအစွမ်းတတ်တဲ့အစွမ်းတတ်တဲ့တတ်တဲ့ချင်းပြိပါနိမေကိုစူးစိုက်ပြီးတော့ဆောင်ရွက်စူးစိုက်ပြီးတော့ကြာနေတာမဟုတ်စူးစိုက်ရှုနေတာမဟုတ်ကျန်တဲ့ဝိတက်တို့ဝိစာရပီတိတို့ဒုက္ခဒီဇာနေကလည်းပံ့ပိုးကူညီမှုကပါတယ်အဲဒီလိုပံ့ပိုးကူညီလိုက်တဲ့အခါကျစိတ်ကဒီအိမ်မှာစိုက်ကြသွားအဲဒီလိုတမာရိယာနဲ့စူးစိုက်ရှုခြင်းကိုဘာခေါ်လဲဇံလို့ခေါ်တယ်နောက်တစ်မျိုးကြည့်မယ် ဇံစန့်ကျင်မဲ့နိဝရဏတရားတို့ကိုလောင်မြတ်ဆရာစန့်ကျင်မဲ့နိဝရဏတရားတို့လောင်မြတ်စေတာတော့ကြောင့်ဇံဒါလေးရဲ့ဒါလေးလည်းပြောချင်တာပေါ့နော်ဒါကြတော့ကိုကြီးနောက်တစ်မျက်နှာဆက်ပြီးတော့ပြောလိုက်နောက်တစ်မျက်နှာဆက်ကြည့်မယ်နံပါတ်6စာမျက်နှာအဲ့ဒီမှာအဲ့ဒီမှာဇိုင်းကအောက်မှာအောက်ကဇရာကွက်လေးသွားကြည့်မယ်အဲ့ဒီမှာစန့်ကျင်မဲ့နိဝရဏတရားတို့ကိုလောင်မြတ်စေတတ်လို့ပယ်ခွာစေတတ်လို့ ဒီဇံလို့ခေါ်တယ်ဆိုဒီဟာလေးတွေနားလည်ရမယ်ဘုန်းကြီးတို့ဇံဝင်စားတဲ့ခါလဲဒီဆန့်ကျင်ဘက်ဇံငါဆိုတာအိမ်မှာကြည့်လိုက်ပေါ့နော်ဝိတက်ဝိစာဒပီတိဒုက္ခဧကကရဒါကိုဇံငါလို့ခေါ်တယ်ဆန့်ကျင်ဘက်နိဗ္ဗာန်တရားဆိုတာကဒီဇံငါတွေကိုပိတ်ကွယ်တာပိတ်ထားလို့ကာကွယ်တာလို့ပိတ်ဆို့တာလို့ဒါကိုနိဝရဏလို့ခေါ်တယ်ဇံငါတွေဇံတွေမဖြစ်အောင်အဲ့ဒါပါလဲဆို ထိနာမိတာနိဝရဏ ဝိသေကဇာနိဝေနဖြာဝါဒနိဝေနဥရိဇကိုဝိဇာနိဝေနကာမိဆန္ဒနိဝေနအဲ့ဒီထဲမှာတော့ဝိဇာနိဝေနမပါဘူးဗျာဘာကြောင့်မပါလဲလို့ပြောရရင်တော့ဝိဇာနိဝေနကစံတရားတွေကိုမဖုံးတာမကောက်တာမပိတ်ဆုတ်တာမဖို့နိဗ္ဗာန်ကိုလားကောက်ကတော့ဖုံးတာပိတ်ဆုတ်တတ်တယ်ဒါကြောင့်မို့ဇာနင်တို့ပယ်တဲ့နိဝေနတရားတွေမှာဝိဇာနိဝေနမပါဘူးလို့ဒါလေးမှတ်ထားမယ်နော်အနည်းငယ်ဖုံးတတ်တဲ့ ဒီဝိဇ္ဇာနိဗ္ဗာန်တတ္တိကို ရှေးနိဗ္ဗာန်၅ပါးကနော်ရှေးနိဗ္ဗာန်၅ပါးပယ်ရှားတဲ့နေရာမှာပါဝင်သွားတဲ့အတွက်သူမပါဘူးလို့ဒါလေးမှတ်ထားမယ်အဲတော့ဒီမှာကြည့်လိုက်စัจ jīva နိဗ္ဗာန်တရားတို့ကိုဒီဇိုင်းကားတွေကလောင်မြဲရှည်တတ်တဲ့ဒါစာလို့ပြောတာကိုဗမာလိုဓာတ်ပြောင်းပြောင်းပဲခွာစေတတ်တယ်ဒါပြောတာအဲမှာကြည့်လိုက်အပေါ်မှာဝိတက်ဝိတရတိဘက်ကပရိပါဏမိတ်အာယုံတို့စိတ်ကိုတင်ပေးချိန်ပေးတဲ့သဘောဆိုပေါ်မှာပါ နော်ဝိတ္တဇာနင်လေးကဒီခုနအလင်းနမိတ်ပေါ့လေအာနာပါနကြောင့်ဖြစ်တဲ့ပြိပါနမိတ်အာယုံလေးပေါ်မှာတင်ပေးတာတဲ့ချိန်ပေးတာရွယ်ပေးတာသူ့သဘောအဲတော့တင်ပေးချိန်ပေးတဲ့သဘောလေးအဲတော့သူကဘာပြောနေရလဲအာယုံတစ်ခုကိုစဉ်းစားနေတဲ့သဘောနဲ့တူတာပေါ့ကြံစည်နေတဲ့ပုံကုံနဲ့တူတယ်ဌိနာမိတ်တာကြာလို့မို့ဌိနာမိတ်တာကြာတော့ဘာလဲလင်းလံထိုင်မိုင်တွေးဝေးနေတဲ့သဘော တွေးဝဲနေတော့ဘာဖြစ်လဲအကြံစီမဲ့တဲ့ပုံကုံနဲ့တူတယ်အဲတော့ဒီအာယုန်တခုပရိပါဏိမေအာယုန်ဝိတ္တလိယတင်ပေးချိန်ပေးနေလို့ရှိရင်ချိန်ပေးတဲ့အနေထားရောက်ပြီဆိုရင်တွေ့ဝဲထိုင်းမဲ့တဲ့သဘောကအလိုလိုပဲခွာပြီးသားဖြစ်သွားမဖြစ်တော့တိုက်ရိုက်ပြောရင်တော့ဝိတ္တဇာနင်ဖြစ်နေရင်ဌိနမိတ်တာဒီဝိနာတရားမဖြစ်ဘူးအဲထိုင်းနဲ့ငိုက်နေမယ် အိတ်ချင်နေမယ်ဆိုရင်တော့ဝိတက်စာနေမယ်ဖြစ်ပြီးတော့ဆန့်ကျင်ပဲတခုဖြစ်ရင်တခုမဖြစ်ဘူးပဲဝိတက်စာနေဖြစ်နေထိနောက်လေးမေတ္တာနိဗ္ဗာန်ကဖယ်ပြီးတော့ခွာပြီးတော့ဖြစ်သွားဖယ်ခွာထားလို့ဒီအာယုံမှာ တင်ပေးလို့ရဖယ်ခွာမှုမရှိငိုက်နေမယ်ဆိုရင်ဒီကဝိတက်စာနေမဖြစ်ဘူးအဲ့လိုမှတ်တာအဲ့တော့ဝိတက်နဲ့ထိနာမေတ္တာဟာအဲအဲ့ဒီလိုဆန့်ကျင်ပဲမှတ်ထားမယ်ဟောမှာဝိတက်ဇာယင်ကနဲ့ထိနာမိတ ဇာနင်လို့လည်းသုံးတယ်ဇာင်ငါလို့လည်းသုံးတယ်အတူတူပဲဇာနင်ငါကိုဇာနင်ဆိုပြီးပမာသုံးတယ်ပြီးတော့ဆက်ကြည့်မယ်ဝိစာရာနဲ့ဝိသေကိစ္စဆန့်ကျင်ပဲဝိသေကိစ္စဆိုတော့ဗာလဲဆိုအာယုတစ်ခုထဲမှာမရှိဘူးအာယုမျိုးမျိုးမှာတန်တရားဖြစ်နေဘုရားပေါ်မှာတရားတန်တရားဖြစ်မယ်တရားပေါ်တန်တန်တရားဖြစ်တန်ခါပေါ်တန်တရားဖြစ်မှာပေါ့တရားတွေပေါ်မှာတန်တရားဖြစ်တယ်သီလပေါ်တန်တရားဖြစ်မယ်ဘဝတွေပေါ်တန်တရားဖြစ်မယ်အကြောင်းကျိုးတရားတွေပေါ်တန်တရားဖြစ်မယ် ဒီတော့တန်တရားဖြစ်ပြီဆိုတော့အာယုတစ်ခုတည်းမှမရှိနိုင်မျိုးမျိုးတန်တရားတွေဖြစ်ဝိသိကဝိသိကစာအဲ့လိုသဘောမျိုးဝိစာရကြတော့ဝိတက်တင်ပေးထားတဲ့ပရိပါဏမိအာယုလေးပေါ်မှာသူကဖမှန်ထထတုတ်တက်နေတာဆင်ကျင်းနေတဲ့သဘောပဲဒါကြောင့်မို့ဒီကဝိစာရအာယုတစ်ခုတည်းကိုတုတ်တက်နေတာဟိုကအာယုလေးအများကြီးဖြစ်တဲ့အတွက်သူတို့ကဆန့်ကျင်ပဲ အဲဝိสารဇာနင်ဖြစ်နေဝိสารဖြစ်နေရင်ဝိသေကိစ္စမဖြစ်ဘူးဝိသေကိစ္စတန်တရားတွေယုံမတန်တရားတွေဖြစ်နေပြီဆိုရင်တော့ဝိสารဇာနင်မဖြစ်ဘူးလို့ဒီလိုမှတ်ထားတယ်ဒီလိုလဲတွဲကြည့်တယ်တွဲမှတ်ထားမယ်နောက်တစ်ခု ပီတိနဲ့ဖြာပါဒဒေါသပေါ့ပီတိဇာနင်နဲ့ဖြာပါဒနိဝရဏပေါ့ပီတိကဒီ အာနာပါနပြိပါနမိတ်ပေါ့ခုနကအာနာပါနကြောင့်ဖြစ်တဲ့လင်းနမိတ်လေးကို ပြိပါနမိတ်လေးကိုသူကနှစ်တက်နေတာသဘောကျနေကျေနပ်နေတဲ့သဘောအဲ့လိုကျေနပ်တဲ့သဘောဖြစ်နေရင်အာယုံမနှစ်သက်တဲ့သဘောမကျတဲ့ဖြာပါရနိဗ္ဗာန်လို့လို့ပယ်ပြီးသားသူကပယ်ထုတ်လိုက်တာအဲကိုကတရားရှိမှတော့မကောင်းဘူးစိတ်ပြက်လာညင်းငွေလာပြီဆိုမနှစ်သက်တဲ့သဘောမနှစ်သက်တဲ့သဘောချင်းပီတိကမဖြစ်တော့ဇံပီတိဒီနှစ်ခုကဆန့်ကျင်ပဲ ပိဋိဇာဏဖြစ်နေရင်ဖြာပါဒနိဝရဏမဖြစ်ဘူးဖြာပါဒနိဝရဏဝင်လာပြီဆိုရင်လည်းပိဋိဇာဏပြုတ်ကြမှာအဲ့ဒီနှစ်ခုသတိထားနောက်တစ်ခုဆက်သွားကြည့်မယ်ဒုက္ခဒုက္ခနဲ့ဒုက္ခဇာဏနဲ့ဥဒိစ္စနဲ့ကုက္ကုစနိဝရဏဒုက္ခဆိုတာဘာလဲဆိုထက်ကကြည့်လိုက်ဒုက္ခဆိုတာကအာနာပါနကြောင့်ဖြစ်တဲ့အလင်းနမိတ်အာယုံဒါပြိပါနမိတ်အောင်အဲ့ဒီအာယုံရဲ့အရာသာကို ခံစားနေတဲ့သဘောလေးပဲနော်ခံစားတယ်ဆိုခံစားပြီးဘယ်လိုပြငြိမ်သက်အေးချမ်းနေတာပေါ့ဒီအာယုံရတာလေးကိုခံစားနေစိတ်ကငြိမ်ချမ်းငြိမ်သက်အေးချမ်းနေတာဥဒိစ္စတို့ကုက္ကုစတွေကသူတို့ဆမ်းကျင်ပဲဥဒိစ္စဆိုအာယုံနဲ့မှစိတ်မကပ်ဘူးစိတ်တွေပြန့်လွင့်မငြိမ်မသက်ဖြစ်နေတာပြန့်လွင့်တယ်လို့သုံးတယ်နော်ကုက္ကုစဆိုတာက နောင်တတပံပူပန်မှုတွေဖြစ်တာပူပန်နေရရင်လည်းပဲစိတ်ကမငြိမ်ဘူးပေါ့ဒါကြောင့်မို့ဒုက္ခကဟိုမှာကဒီအာယုံရတာလေးခံစားပြီးတော့ပရိဒါနေကငြိမ့်သက်တည်ငြိမ့်နေတယ်အချမ်းတဲ့သဘောစိတ်တွေပြောင်းနေတာတို့မငြိမ်မသက်ဖြစ်တာတို့ပူပန်မှုတွေဖြစ်နေရင်ဒုက္ခမဖြစ်ဘူးဒီအာယုံရတာငြိမ့်သက်တည်ငြိမ့်တာခံစားနေရင်ဥဒိစ္စနကုဇာနိဝနာဖယ်ပြီးသားဖြစ်သွားတယ်ဒါလေးမှတ်ထားမယ်နော် ပြီးတဲ့အခါမှာဧကကရာနဲ့ကာမိသနာဧကကရာဆိုတဲ့ဇိုင်းကဇာနင်ဖြစ်နေရင်ကာမိသနာဆိုတဲ့နိဝေနပဲခွာပြီးသားဖြစ်ပါ ကာမိသနာနိဝေနဆိုပြောအောင်နဲ့လိုက်ပြီးတော့မငြိမ်မသက်ဖြစ်နေပါဟိုအာယုံလိုက်လိုက်ဒီအာယုံလိုက်လိုက်နဲ့အခုခေတ်ဆိုရင်ဒီအာယုံနဲ့တိတ်ပေါ်လာမြင်စရာအာယုံတွေကြည့်စရာအာယုံတွေနော်ကြားစရာအာယုံတွေ Facebook တွေ YouTube တွေစာရိုက်ပေါ်တွေသတင်းတွေအများကြီးပဲ ဒါတွေလိုက်ဖတ်နေသိသိတာဒီတွေးတွေဝင်ဘယ်လို့မှမကပ်ဘူးဒါကြောင့်မို့ဒီတရားထုတ်တဲ့ခါကျရင်ကိုယ့်ရဲ့ဖုံးကားစာမကရင်ကောင်းတယ်တရားထုတ်နေတရားစကားဝင်တဲ့ချိန်ကာလမျိုးပေါ့နော် ကိုယ့်ရင်ကိုထိုင်တာတော့ကိစ္စမရှိဘူးသူတို့ရေးကြည့်လိုက်လူတွေကသူတို့ကနေအစာရမရှင်းတော့ဘာလို့ဒီလိုထားလိုက်နဲ့အဆင်ပြေသွားတော့ကိုသိတော့ပြောမှတ်ထားဖို့ကဒီတရားစကားဝင်နေရင်ဒီ အာယုံတွေထွေပြမဲ့အမြင်အာယုံအကြားအာယုံနှစ်သက်ရှာအောင်ဒီပေါ့နော်မြင်လဲနှစ်သက်ရှာအောင်ကြားရင်နှစ်သက်သခြင်းတို့ရုပ်ရှင်တို့စားတော့ရှာအာယုံတို့အနတ်အာယုံတို့နေရာထိုင်နေနေဒီကောင်းကောင်းမွန်မွန်လေးတွေဒါမျိုးတွေသုံးဆွဲနေရင်ဒီအာယုံတွေနောက်လိုက်ပြီးတော့ဘယ်အာယုံမှသူက အားရတဲ့တင်းနေတယ်မရှိဘူးလေတခြင်းတစ်ပုတ်နားထောင်ရင်နောက်တစ်ပုတ်တားထောင်ရင်လည်းရုပ်ရှင်တစ်ခုကြည့်ရင်နောက်တစ်ခုကြည့်ရင်လည်းဟုတ်လား Facebook တဲလိုပါလို့ဝင်သွားတော့တော်တော်ထွက်ရခက်တယ်အဲ့ဒါပဲဒီအောင်တော့တကောက်ကောက်လာရင်လာရင်လာရင်နဲ့အဲပါပြက်လာလဲဆိုမစိတ်တမငြိမ်သက်ဖြစ်လာအဲ့တော့စိတ်တမငြိမ်သက်ဖြစ်လာရင်ဧကဂရာမဖြစ်တော့ဧကဂရာကဘာလဲဆိုဒီပရိပါကနမိတ်အာယုန်တစ်ခုတည်းပေါ်မှာစိတ်ကကတ်နေတယ်တီးနေတဲ့သဘော အဲ့လိုတီးနေပြီဆိုရင်ကာမိဆန္ဒနိဗ္ဗာန်တော့မဝင်တော့အဲ့သူတို့ကဆန့်ကျင်ပဲလို့မှတ်ထားမယ်နော်ဧကဂရနိဗ္ဗာန်ဖြစ်ဧကဂရဇာနင်ဖြစ်ရင်ကာမိဆန္ဒနိဗ္ဗာန်မဖြစ်ဘူးဒါကတော့ main ပေါ့ဗျာဘုန်းကြီးတို့တွေဒါကြောင့်မို့အာယု၅ပါးနဲ့ပတ်သက်ပြီးနှစ်သက်ဆရာပြောအောင်နဲ့ပတ်သက်ပြီးတွေ့လာကြုံလာရင်မကြည့်မိအောင်နားမထောင်မိအောင်သတိဒါနဲ့ပတ်သက်ပြီးတော့သတိထားနေရအောင်အဲ့ဒီအာယုန်လိုက်လိုက်လိုက်သွားကြည့်လိုက်ရင်တော့ စိတ်ကမငြိမ်တော့ဘူးဒီပရိပါဏမျိုးအိုင်မှာကတ်ထောင်တော်တော်ခက်သွားတယ်ဒါကြောင့်ကိုတရားထုတ်တဲ့အခါဒါအရေးကြီးတယ်ဒါကြောင့်ဧကဂရာဇန်ဇန်အင်္ဂါတိုင်းဟိုဇန်တိုင်းမှာပါတယ်ဒါလေးနားလေအောင်မှတ်ထားဇန်အင်္ဂါတိုင်းမှာပါတဲ့အတွဲဒါအရေးကြီးတဲ့ကိစ္စတစ်ခုလို့ဒီလိုနားလေတိုင်းတော့ဘုန်းကြီးတို့ဒီရှုမှတ်တဲ့လုပ်ငန်းခွင်မှာအထောက်အကူပြုတာပါမယ်။တမာရီရာနေကိုလုပ်တဲ့လုပ်ငန်းအောင်မြင်တော့ပါ။ သမာဓိမရဘူးဆိုရင်ဒါကတော့တော်တော်လေးခက်တာပေါ့ဒါလေးမှတ်ထားပါနော်ဒီတော့ပြောချင်တာတော့ဧကဂရဇာနေဖြစ်နေကာမိဆန္ဒနိဗ္ဗာန်မဖြစ်ဘူးကာမိဆန္ဒနိဗ္ဗာန်အပြောအောင်နေတော့တကောက်အာယုံနှစ်သက်ရှာအောင်နေတော့တကောက်ကောက်လိုက်နေမယ်စိတ်ကမငြိမ်မသက်ဖြစ်နေတော့ဘယ်တော့မှဧကဂရဇာနေမဖြစ်နိုင်ဘူးဒီလိုမှတ်ထားဒီမှာဝိတက်ဝိစာဒပီတိဒုက္ခဧကဂရဒါကသုထဇာန်တိအောင် သို့မဟုတ်တတ္တိယဇာန်ထီအောင်ဆိုင်တော့ပေါ့လေစတုကနီနဲ့ပြောပိစကနီနဲ့ပြောရင်တော့သုဒ္ဓဇာန်ထီအောင်ဆိုင်တယ်ဟိုနောက်ဆုံးဇာန်စတုကနီနဲ့ပြောရင်စတုဒ္ဓဇာန်ပိစကနီနဲ့ပြောပိစမဇာန်အဲ့ဒီမှာတော့ဧကကရာနဲ့ဥပ္ပခာဒီဝေဒနာနှစ်ခုပေါ့နော်ဥပ္ပခာရဲ့စံကျင်ဘက်ကဘာလဲဆိုဒုက္ခလည်းခံစားတာဥပ္ပခာလည်းခံစားတာဟိုကတော့ချမ်းသာခံစားတာဥပ္ပခာက ဟိုစိတ်ကိုညှိမြထားပြီးလှစ်လူရှုတဲ့သဘောမျိုးနဲ့ခံစားသူကလည်းငြိမ်သက်နေတာဒုက္ခကလှုပ်ရှားပြီးခံစားတာဥပ္ပခာငြိမ်သက်ပြီးတည်ငြိမ်ပြီးတော့ခံစားရောက်ရခတ်တာမဟုတ်ဒုက္ခရဲ့ခံစားမှုကြတော့သူကဒါကြီးမငြိမ်ဘူးဥပ္ပခါတော့မငြိမ်ဥပ္ပခါကြချမ်းသာလည်းမဟုတ်ဆင်းရဲလည်းမဟုတ်သိငြိမ်သက်ဒုက္ခလိုငြိမ်သက်တဲ့သဘောရှိတဲ့အတွက်ဥပ္ပခါဇာနေရဲ့ဆန့်ကျင်ဘက်ကလည်းဥဒိစ္စကုက္ကုစာပဲဒီလိုလေးမှတ်ထားပါ အဲတော့နမိတ်ကခုနဘုန်းကြီးတို့ဒါကဇာင်ငံနဲ့နိဝရဏလေးတွေဆန့်ကျင်ပဲသိသွားပြီဆိုရင် နမိတ်ကို ခိုင်မင်းအောင်လုပ်ရတယ်နမိတ်အောင်နမိတ်ကိုခိုင်မင်းအောင်လုပ်ပြီးတော့ဘာသွားမလဲဆိုတော့ဒီနမိတ်ခိုင်မြဲပြီဆိုမှနှလုံးသားကိုကြည်တယ်ပေါ့ဘာလို့ကြည်ခိုင်းတယ်လဲဆိုတာလည်းဒါလေးပြောမယ်နော်အဲဒါလေးနည်းနည်းရှင်းမယ်ပေါ့ဒီထဲတော့မဆုတော့မပါတော့ဘူး ဒါတွေကတော့အကုန်လုံးရေးမထားတော့ဘူးဇိုင်းကားလေးတွေဆင်ခြင်ပုံကို ပြောမှာပေါ့နော် နမိတ်ကိုဝင်လေထွက်လေအာယုံလေးပေါ်မှာအလင်းနမိတ်လေးခိုင်မြဲအောင်ဈဉံလျှောက်လဲဒါကိုကြည့်ရတယ်ထိုင်းနေလဲဒါကိုကြည့်ရတယ်ဈဉံလျှောက်တယ်ဆိုပါတော့ဗျာဒီနမိတ်ခိုင်မြဲအောင်ဘယ်လိုကျင့်လဲဆိုရင်ဒီလိုမှတ်တရရမှတ်တရပြီးမျက်စိလေးဘာဖတ်ကလေးဆိုလင်းနမိတ်လေးကလာ ဒီနမိတ်လေးပေါ်မှာမျက်စိမိမိလေးနဲ့ကပ်ကြည့်ပြီးအတီလေးကပ်ပြီးရှောက်တညာလုံးလိုက်ရှောက်လို့ရနမိတ်အလင်းရောင်လေးနဲ့မောင်းနေတယ်မရှိဘူးအဲ့လိုမျိုးကြောင့် तू ကထိုင်တချို့ကအများသောအပြင်ထိုင်မှတ်တဲ့ချိန်လောက်တော့ဒီနမိတ်ကပေါ်တယ်ဗျဈေးညာလျှောက်တဲ့ချိန်ညာပြက်ထားလိုက်ရောအဲ့တော့မတိုးတက်ဘူးတော်တော်များများပုံကိုယ်တွေဈေးညာလျှောက်တဲ့ချိန်လွတ်နေလို့လည်းမရဘူးကြံတဲ့အသေးစိတ်မူရာတွေမှလည်းလွတ်နေလို့မရဘူးလွတ်နေရင်ပြန်ပြန်ပြုတ်ကျသွားတယ် အဲဒါအဲ့ဒီပြဿနာရှိတာပေါ့တချို့ကထိုင်ချိန်လောက်ပဲဦးစားပေးရှုတာတွေအများကြီးတွေ့ရတယ်အဲ့ဒီလိုမဟုတ်ဘူးနော်ဒီဟာကဒီနမိတ်ပေါ်လာရင်ထိုင်နေရင်လည်းတဏ္ဍမြရှုပြီးတဲ့ခါကျတော့အသေးစိတ်မူရာကိုလည်းတဏ္ဍမြရှုရတယ်မရှုတရင်တော့ပြုတ်ကြမှာပဲမခိုင်မြဲဘူးပေါ့ဗျာအဲ့တော့အဲ့ဒီလိုနမိတ်တွေခိုင်မြဲလာပြီဆိုမှဇိုင်းကဆင်ញင်တဲ့ဒီဘုံကြီးတော့သင်ပေးရတယ်ဆင်ញင်တဲ့ဒီမပြောခင်မှာ စိတ်ဖြစ်စဉ်ကိုဘုန်းကြီးတို့အရင်သိထားမယ်နော်ဒါကြောင့်ပြီးတော့မှသင်ထားရင်ဒီလိုဇံပိုင်းတွေပါပြီးလေးလာတော့မယ်ရှုမှတ်တော့မယ်ဆိုရင်ပြီးတော့မှအခြေခံရှိမှနားလဲအခြေခံမရှိနားမလဲစိတ်ဖြစ်စဉ်မြင်သိစိတ်ဒါသက္ကဝိညာဉ်စိတ်ခေါ်တယ်နော်မြင်သိစိတ်ဒီမြင်သိစိတ်ကမြင်သိစိတ်ဖြစ်ဖို့ဆိုရင်ဒီသက္ခုပတာရကိုမျက်စိကိုအခြေခံပြီးဖြစ်တော့ပါဠိလိုပြောရင်သက္ခုပတာရမျက်စိအကြည်ဓာတ်လေးရှိမှမြင်သိစိတ်ကဖြစ်တာ အဖိုးကြီးကြည့်နေတယ်မြင်သိစိတ်ဖြစ်တယ်ဒီမျက်စိအကြည်ယုတ်လေးရှိတယ်စကုပ္ပတာရယုတ်လို့ခေါ်တယ်ဒီမျက်ကြည်လွာလေးကကောင်းနေမှာမျက်ကြည်လွာပြက်စီးနေဘုန်းကြီးတို့မမြင်တော့ဘူးလေအဲ့ဒါပဲအဲ့ဒါကြောင့်မြင်သိစိတ်ကဒီစကုပ္ပတာရယုတ်စကုအကြည်တက်လေးမျက်စိအကြည်ယုတ်လေးပေါ်မှာဒါကိုစကုပ္ပတာရယုတ်ခေါ်တယ်မျက်စိအကြည်တက်လေးပေါ်မှာမိပြီးဖြစ်တယ်ဒီလိုနားလည်ထားမှာနော်အကြောင်းနေရာတော့အများကြီးပေါ့ဒါအခြေခံအကြောင်းရင်းမှတ်တော့ ဒီမျက်ကြည်ပါလေးပျက်စီးသွားရင်မွေးရမွေးကြရမမြင်တဲ့ပုဂ္ဂိုလ်ကဘယ်လိုမှမမြင်နိုင်ပါဘူးမြင်သိစိတ်မဖြစ်နိုင်အဲ့တော့ဒီမြင်သိစိတ်ကလည်းဘုန်းကြီးခုနပြောခဲ့တယ်သူ့ကျက်တတ်တတ်ဖြစ်တာမဟုတ်စေတသိက်တွေနဲ့တူတွဲဖြစ်တယ်စေတသိက်တွေနဲ့တူဖြစ်တွဲဖြစ်တော့ဘာစေတသိက်တွေဖြစ်လဲဆိုတော့ဒီတိုင်းပဲနားထောင်တာနော်တချို့ဟာတွေကဟိုအကုန်လုံးလုံးစိပါစေရှင်းဖို့ဆိုတော့တော်တော်ခက်တယ်ဖတ်တာ ဒီဖြစ်တဲ့ဖတ်တာစေအတွေ့အထိစေတသိက်အတွေ့အထိသဘောဝေဒနာခံစားမှုဝေဒနာစေတသိက်ဖြစ်တဲ့တင်ညာမှတ်သားမှုသဘောလေးစေနာစိတ်ဆော်တဲ့သဘောမျိုးဧကဂရာဒီဘောမှာတီးနေတဲ့သဘောဇီဝိတ္တိနေနာဇီဝိတ္တိနေပေါ့အသက်ရှိတဲ့အိမ်မနိဒကာရဆင်ញနှလုံးသွင်းမှုဆိုတဲ့တပ္ပစိတ်တာနာစိတ်ခုနှစ်ခုနဲ့အတူဖြစ်တယ်အဲ့ဒါလေးမှတ်ထားပြီးတော့ရုပ်တွေလည်းပါတာပေါ့နော် အဓိကပြောချင်တာကဒီမြင်သိစိတ်ခိုက်တာမှာခုနဝိတ္တဝိစာရတွေမပါတာကိုပြောချင်လို့ဒါကိုပြောနေတာဝိတ္တဝိစာရပီတိဒုက္ခဧကရာဒီနေရာတော့ဝေဒနာဆိုတာမျိုးတော့ပါတော့ဘလို့ဝိတ္တဝိစာအကုန်လုံးမပါဘူးအကုန်လုံးမရှင်းဘူးဆိုတာပြောချင်တာအဓိကဝိတ္တဝိစာရမပါဘူးနောက်ဇာတိစိတ်ဇာတိစိတ်ကြဘယ်အမိပြုဖြစ်လဲဆို သောတာပတ္တာနာအကြည်ယုတ်နာကန်းနေမယ်မွေဝေဒနာ အကြည်ဓာတ်ပျက်စီးလာမယ်ဆိုရင်လည်းဈာတိစိတ်မဖြစ်နိုင်နောက်ပြီးတော့အနန္တိစိတ်ဂါဏပတာရယနှာခေါင်းအကြည်ယုတ်နှာခေါင်းမှာနာရီတွေပိတ်နေမှနာစီနေမယ်ဆိုရင်လည်းဒီအနန္တိစိတ်မရနိုင်ခုလိုခုခေတ်ယောဂဆိုကြီးတွေဆိုလည်းအနန္တိမရနိုင်ဘူးလို့ပြောတယ်ပေါ့နောက်ပြီးတော့စာတိစိတ်သုံးဖို့အရာတော်သိတဲ့စိတ်ဒါဇိဝပတာရရှားပေါ်မှာအမိပြုဖြစ်တယ်ရှားခွဲတာနာပေါက်တာလို့ဒီရောယောဂဆိုကြီးတွေဖြစ်တာကြဘာရတာမှမရှိဘူး ဒါကြစာတိစိတ်မသိတော့ထိတိစိတ်တကူလုံးမှာဖြစ်တယ်ထိတိစိတ်ကနော်ခေါင်းမှာလည်းထိရင်သိတာပဲမျက်နှာထိရင်လည်းထိရင်သိတာဒါပေမဲ့အဲ့ဒီအကြည်ဓာတ်လေးကာယပတာရရောခေါ်တယ်အဲ့ဒီကာယပတာရရောအကြည်ဓာတ်လေးပြည့်စည်သွားရင်တော့ထိတိလို့မရဘူးအဲဒါမြင်သိစိတ်ကကောင်းတာမြင်မယ်ဆိုးတာမြင်နှစ်မျိုးပေါ့လေကောင်းတာလည်းမြင်နိုင်တယ်မကောင်းတာလည်းမြင်ရတယ်အဲ့တော့နှစ်ခုဖြစ်တယ်ကောင်းတာမြင် မြင်သိစိတ်က2မျိုးပေါ့ကြားသိစိတ်ကလည်း2မျိုးကောင်းတာကြားမယ်မကောင်းတာကြားမယ်2မျိုးနော်ပြီးတဲ့အခါအနန္တိစိတ်ကောင်းတဲ့အနန္တရမယ်မကောင်းတဲ့အနန္တိမယ်ကောင်းတဲ့အနန္တိသူကလည်း2မျိုးပဲစားသိစိတ်ကလည်းကောင်းတာစားမယ်မကောင်းတာစားသိမယ်ကောင်းတာစားတာ2မျိုးကိုဋ္ဌိစိတ်ကလည်းကောင်းတဲ့တွေ့ထိရှိမယ်မကောင်းတဲ့တွေ့2မျိုးပေါ့2မျိုး2မျိုးဆိုရင်ဒါကိုဘုန်းကြီးတို့ကသိညိုသိတဲ့လူကြနာဒါကိုထွေးပစ္စာဝိညာဉ်တစ်ဆက်ခေါ်တယ်နှစ်ပါးနှစ်ပါးစီဟာ၅ခုကဒီ၅ခုဟာ နှစ်ပါးနှစ်ပါးဒီနှစ်ခုနှစ်ခုစီဖြစ်တဲ့တွေးပစ္စဝိညာဉ်30လို့သုံးတယ်အဲ့ဒါလေးမှတ်ထားပါနော်သင်းညိုမှာကြတော့သင်းညိုတရုပ်ခွဲတဲ့ကတွေးပစ္စဝိညာဉ်30ပေါ့အဓိကတော့မျက်စိကလည်းမြင်တာကောင်းတာမြင်မယ်ဆိုတာမြင်မယ်ကောင်းတာကြားမယ်မကောင်းတာကြားမယ်အနားလည်းကောင်းတာရှိမယ်မကောင်းတာသိမယ်စားတော့လည်းကောင်းတာစားရမယ်မကောင်းတာစားရမယ်အတွေ့အထိမှလည်းကောင်းတဲ့အတွေ့အထိမကောင်းတဲ့အရာမျိုး10ခုရှိတာပေါ့အဲ့ဒီ ဒွေဆောင်ဉာဏ်သုံးဖို့မြင်သိစိတ်ကြားသိကြားသိအနံ့သိစိတ်စားသိစိတ်ပေါ့ထိသိစိတ်အဲ့ဒီဟာတွေကအာယုနဲ့ဓာရတိုက်ဆိုင်ပြီးတဲ့အခါအာယုတစ်ခုပေါ့နော်အာယုတစ်ခုနဲ့အာယုနဲ့ဓာရဆိုတာကဒီမျက်စိမျက်စိနားလေးကကိုယ်စိတ်ခေါ်တယ်ပေါင်းစုံတာဒီပြိုင်နဲ့ဖြစ်လာတယ်မဘုန်းကြီးကြည့်နေဆိုတခါတည်းတမ်းမြင်တာလေဝိတက်ကတင်ပေးစရာချိန်ပေးစရာမလိုဘူးဝိสารကလည်းသုံးသပ်စရာမလိုညာသောအပြင် ကျန်တဲ့စိတ်တွေဆိုရင်ဒီမြင်သိစိတ်ကြားသိစိတ်အနံသိစိတ်စားသိစိတ်တွေ့ထိစိတ်ကလည်းကျန်တဲ့အတွေးစိတ်တွေပါကြဝိတက်ကတင်ပေးရတယ်ဒီစိတ်ကိုသိအောင်ဝိสารသုံးသပ်ပြီးမှသိတယ်အဲ့ဒါကိုပြောချင်ဒီဒွေပစ္စဝဉ္ဇဉ်30ခေါ်တယ်ဗမာလိုတိုက်ရပြောမြင်သိစိတ်ကြားသိစိတ်အနံသိစိတ်စားသိစိတ်ထိသိစိတ်အလုံး10မျိုးရှိတာပေါ့ကောင်းတာနဲ့မကောင်းဘူး အဲ့ဒီဟာတွေဖြစ်ဖို့ကြောင့်ခွန်ကြီးဘုန်းကြီးတန်နာထောင်ကြည့်လိုက်ပြီဝိတဘာတင်ပြီးဆိုဒိုင်းလည်းတန်းကြတာဘုန်းကြီးမြင်တယ်ဆိုတန့်မြင်လိုက်ဒိုင်းလည်းတန့်မြင်တာအဲ့ဒါမျိုးဝိတကကြံစရာစဉ်းစားစရာမလိုဘူးဝိစာရလည်းဆင်ញံသုံးဆက်စရာမလိုဘူးဒါကြောင့်မို့စာပေမှာကြတော့ဘုန်းကြီးတို့ကလေးတွေဆောင်းဝဲမေးရတာပေါ့ဝိတက်ဝိစာရမပါဘဲနဲ့ဖြစ်တဲ့စိတ်ဒါမျိုးမေးတယ်နော်ကြံစီစိတ်ကူးမှုမဖြစ်ဖဲနဲ့သုံးသောမဖြစ်ဖဲနဲ့ဖြစ်တဲ့စိတ်ဆိုဒွေပဇောဉ္ဉ္တစ်ဆယ်ပဲ သူကဝိတ္တဝိသတော့မပါဘဲနဲ့ဖြစ်တာပြောင်းပြောင်းပြောင်းပြန်တဲ့မေးလိုက်တာအဲ့မှာကလေးတွေကမျက်စိလဲတော့သူကဒီဘက်ကပဲအာဒီဟိုနစကုညင်တွေမှာဝိတ္တမရှင်ဘူးလို့ဒီလိုသုံးတာဟိုကဟိုဒီဘက်ပြောင်းပြန်ပြန်မေးတာဝိတ္တဝိသတော့မပါတာစိတ်ဝိတ္တဝိသတာကိန်းတဲ့စိတ်ကဘာလဲဆိုတော့တွေးပြောင်းပြန်30ပဲဒါမှတ်တာဒါလွယ်လွယ်လေးနဲ့မှတ်မိတယ်ဒီတိုင်းပြောလိုက်အဲကြောင့်ပါဠိနာယမဆရာတို့ကြီးတို့ဘာလို့ဘာပြောလဲဆို ဆရာကြောင့်ဘုန်းကြီးလေးတွေတဲ့တရားအထုတ်ပြီးမှစာသင်သိကောင်းမှာအဲ့ဒါတွေပြောနိုင်တာပေါ့ဗျာတကယ်လှုပ်လှုပ်ထားတဲ့ခါကျတော့လက်တွေ့လုပ်ငန်းစဉ်တွေမှာငငယ်တော့အဲ့ဒါတားကျက်ရတာဘုန်းကြီးတကယ်တမ်းကျတော့ဘာမှမခက်တဲ့အရာအဲ့လိုမျိုးတွေဖြစ်တယ်အဲ့လိုမျိုးမှတ်ထားပြီးတော့ကြံတဲ့စိတ်အတွေးစိတ်တွေးနေတဲ့စိတ်စိတ်ကူးစိတ်စိတ်ကူးစိတ်ကြဒီဒီဒီဝိတ္တဝိသရာပါမှဖြစ်တယ်ဝိတ္တဝိသရာမပါဘဲနဲ့တွေးတာဘယ်လို့မှမဖြစ်ဘူး ဒီအတွေးစိတ်ကဘယ်မှာအခြေခံဖြစ်လဲမနောဓာရမနောဓာရဆိုတာကိုဘုန်းကြီးတို့သိညုံမှာပါပါတယ်ဘုံကုပ္ပိစ16ခုအဲ့တော့ဘဝင်နေဟာဘဝင်မနောကြည်ဓာတ်ဆိုပြီးတော့ဒီလိုသုံးပါတယ်နော်ဘဝင်လေးဘဝင်စိတ်မှာဒီကြည်လင်းနေတဲ့ဘဝင်မနောကြည်ဓာတ်မှာတီးနေတယ်နော်ဒီမနောဘဝင်ကြည်ဓာတ်ကဘယ်မှာဒီလဲထပ်ပြီးတော့ ဟရိယဝုဒ္ဓရာနှလုံးသားပေါ်မှာတည်တယ်လက်တစ်ဖက်လောက်ရှိတယ်လက်တစ်ဖက်စွမ်းလို့ခေါ်တယ်ရှင်းတော့ကတော့ဒီလက်တစ်ဖက်လောက်ရှိတယ်သွေးပေါ်မှာတည်နေတာအဲ့သွေးကလည်းလက်ပတ်နေနော်အဲ့တော့ဒီအတွေးစိတ်စိတ်ကူးစိတ်တွေပေါ်လာပါဝိတက်ကဒီအာယုံပေါ်ရောက်ရောက်ရောက်သွားတင်ပေးရတယ်ဝိစာရကတခါဒါတွေကိုပြန်ပြန်တုံ့တက်တဲ့ဆင်ញင်နေတယ်အဲ့ဒီခါကျညအိတ်မပြောတဲ့ညတွေလေကိုယ့်အကိုပြန်ပြီးစဉ်းစားကြည့်ပါတွေးလေအိတ်မပြောလေအိတ်မပြောလေတွေးလေပဲဒီဝိတက်နဲ့ဝိစာရက လှုပ်လှုပ်ပေးနေတာအဲ့ဒါပဲအဲ့လိုတွေးလေအိမ်မပြောလေအိမ်မပြောလေတွေးလေဆိုဒါဘယ်သူကြောင့်ဖြစ်တယ်လဲဆိုရင်ဝိတေနဝိသကကြောင့်ဖြစ်တယ်နော်အဲ့ဒီအတွေ့အကြံနဲ့ကောင်းတာလည်းရှိတာမကောင်းတာလည်းရှိတာပေါ့နော်ဒါကြောင့်ကောင်းတာကြတမ္မာသင်္ကပ္ပကောမကောင်းတာကြမေဇာသင်္ကပ္ပကောင်းတဲ့တွေ့တာအဲ့ဒါတွေကလည်းခွဲသိရမှာခုနဝိတ္တရဲ့စံချိန်မှာကဌိနမိတ်တာလည်းရှိတယ်ဒီ ပရိပါဏမိအာယုံပေါ်မှာတင်ပေးတယ်ချိန်ပေးတယ်ဒါကောင်းတဲ့အာယုံကိုတင်ပေးတာမကောင်းတဲ့အာယုံတွေတင်ပေးလိုက်နဲ့ဒါပြုတ်ကျသွားတယ်နော်မိစ္ဆာဝိတ္တပေါ်မှာတင်ပေးလိုက်နဲ့ဒါပြုတ်ကျသွားတယ်အဲဝိတ္တရဲ့စံကျင်ဘက်ကအများကြီးမှတ်ထားမယ်ဒီမှာကျမ်းဂန်မှာပြောဒီဒီကျမ်းဂန်မှာကျသူ့ရဲ့စံကျင်ဘက်ကထိနာမိတာတချို့ကျမ်းဂန်မှာကျတော့မကောင်းတာတွေတွေးတာတွေရှိတယ်မကောင်းတာတွေးလိုက်ရင်ဒီနမိတ်ကပြုတ်ကျသွားပြန်အဲ့ဒါမိစ္ဆာသင်္ကပ္ပလို့ခေါ်တယ် အဲလိုလည်းမှတ်ထားမယ်နော်အဲတော့ကောင်းတဲ့အာယုံမှာတင်ပြီးကုသိုလ်ဖြစ်တာပေါ့ဗျာမကောင်းတဲ့အာယုံนี่စဉ်းစားမယ်တွေးနေမယ်ဆိုရင်တော့ဘာဖြစ်လဲအကုသိုလ်ဖြစ်တယ်လို့ဒီလိုမှတ်ထားမှာပေါ့နော်အဲလိုလေးမှတ်ထားဖို့အဲဒီတော့ပြောချင်တာကမြင်သိစိတ်အနံ့သိစိတ်အမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်ပေါ့စာသိစိတ်ထိသိစိတ်ဒီ၁၀ခုကလွဲပြီးအခြားအတွေးစိတ်ဉာဏ်စိတ်ကုတဲ့စိတ် ဒီစိတ်တွေကမနောဘဝင်จิตမနောဓာတာ မနောဘဝင်จิตဘဝင်မနောจิตမှာဖြစ်တယ်ဒီလိုမှတာဒီမနောဘဝင်จิตကဘယ်မှာဖြစ်လဲဟရိယဝုဒုနှလုံးသားပေါ်မှာတီးနေတဲ့လက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာမိဖြစ်တယ်။အခုဒီနေ့ဥပမာပြောခဲ့လေဘုန်းကြီးတို့ဒီညအခါမျိုးပေါ့နော်ကိုကတကားဘောက်ကထွက်တာလူတယောက်ကဟိတ်နဲ့လုံးလိုက်ပဲစတီမလာထိတယ်။ဟာဒီဟာလည်းလန့်လိုက်တာငါ့ကိုနှလုံးကိုခုံသွားတာရင်းကိုတုံသွားတာပဲဒီမလာထိတဲ့သဘောမျိုးပြောတာ အဲ့ဒါပြောချင်နော်အဲတော့ဒီမှာမဇ္ဈိမပဏာတထက္ကရာပါပေါ့လေထက္ကရာ၄ခုမြောက်မှာထက္ကရာ၄ခုမြောက်မှာသာမဏေ60မှာဒီအဒီလိုတွေဇန်လန်းသွားခြင်းတဲ့ပုံကများကြတော့ဘယ်လိုမိတ်ထားလဲဆိုဝုထုနဲ့ဓွာရဝုထုနဲ့ဓွာရအတူတူပဲနော်ဟိုသကုတုသကုဓွာရသောတာဝုတုသောတာဓွာရခန္ဓာဝုတုခန္ဓာဓွာရဇိင်ဝုတုဇိင်ဝုတုကာယဝုတုကာယဓွာရ စကုဥဒုဆိုတာကဒီစကုတာတော့မျက်စိအကြည်တာလေးကိုပြောတာသောတာဥဒုဆိုနားအကြည်တာလေးဒါဝုထုလို့ခေါ်တယ်ဓွာရလို့လည်းခေါ်တယ်အဲ့တော့ဒီမှာပြောချင်တာဝုထုဓွာရနဲ့အာယုန်တို့အတူတွဲပြီးဉာဏ်နဲ့မြင်အောင်ကြည့်ရမယ်ဆိုညွှန်ကြားချက်လေးရှိတယ်ဆိုလိုတာကတော့ဓွာရနဲ့အာယုန်သုံးဖို့ဝုထုနဲ့အာယုန်အတူတွဲပြီးတော့ဉာဏ်နဲ့မြင်အောင်ကြည့်ရမယ်ဒါကြောင့်ကိုပြောအဲ့ဒါလေးမှတ်ထားအောင်အဲ့တော့ဇံလန်းကိုသွားလို့တဲ့ယောဂီပုဂ္ဂိုလ်ဟာ ဘာလို့ရမလဲဆိုတော့မနောဒွါရပေါ့လေဘဝင်မနောကြည်တတ်ကိုညံနဲ့ကြည်တတ်ရဒါဆိုနမိတ်ရလာပြီဆိုဒီမှာပြိပါနမိတ်အလင်းနမိတ်လေးရလာပြီဒီမနောစိတ်ကြံတဲ့စိတ်တည်းဒီနှလုံးသားပေါ်မှာမိတိဖြစ်တယ်ကိုပြောတာဟုတ်နော်အဲ့ဒါကိုဘာခေါ်လဲမနောဒွါရဒီမနောဒွါရမှာမနောဒွါရဆိုဘာခေါ်လဲဆိုဘဝင်မနောကြည်တတ်လေးကိုခေါ်တယ်အဲ့ဒါကိုညံနဲ့လှန့်ကြည့်တာပဲဖတ်ခရလှန့်ကြည့်တာ ជីနီးကဘာလို့မလဲဆိုတော့ခုနအဲ့ဒါလေးပြန်ပြောမယ်ជីနီးကအလွန်ကြည်လင်တောက်ပါတဲ့ပရိက္ခဏမိတ်တွေပေါ့ဒါလို့သမารီအကောင်ရှုမှထိုင်လည်းမှနေဈဉ္ဉံလျှောက်လည်းမှနေအသေးစိတ်ငွေရလေးတွေလောက်နိုင်မယ်ဆိုလည်းမှတ်ပေါ့သမารီအကောင်မယ်တရားစကားနေဝင်မှပါပဲဒါလည်းတရားစကားမှလည်းဒီကမ္မထမ်းစရာနားလည်ပြီးတော့ပေးတဲ့ကမ္မထမ်းစရာမျိုးနဲ့မှရတယ်နော်အဲ့ဒါမျိုးမှသူကဇန်လိုင်းစဉ်ကိုတွားဇန်လိုင်းစဉ်ကိုနားလည်နေမှာ အလွန်ကြည်လင်တောက်ပတဲ့ပရိက္ခနိမိတ်အာယုံတွေကိုစိတ်ကပရမတီးနေအောင်ကြာကြာကြာကတ်နေအောင်ကြိုးစားတယ်ဒီမှာ။တမာရီအကောင်းလေးကတ်ထားလေ၊တမာရီအကောင်းလေးကြည်လင်တောက်ပလေ။အဲ့ဒီကြည်လင်တောက်ပလာတဲ့ခါမှာဘာလို့ရမလဲဆိုအဲ့ဒီပရိက္ခနိမိတ်အာဒီဘလောမနောဘဝင်ကြည့်တာနှလုံးသားကိုလှန့်ကြည့်တာဖတ်ကလေးလှန့်ကြည့်ရမယ်။နော်လှန့်ကြည့်လိုက်နှလုံးသားထင်ရှားတွေ့တယ်။ဒါကိုပြောချင်တာမနောဘဝင်ကြည့်တာနှလုံးသားကြည်လင်တောက် နေရာကိုမြင်ရတယ်အဲ့ဒီဟရိယဝတ္ထုမှာမိတီနေတဲ့နှလုံးသားမှာမိတီနေတဲ့ဘဝင်မနောจิตကိုလည်းကြည်မြင်အောင်จิตပြီးတော့ခါကျအဲ့ဒီမနောဘဝင်จิตမှာထင်းလာတယ်ပြိပကနမိအလင်းအာယုံပေါ့အလင်းရောင်အဲ့ဒီမှာလည်းအဲ့ဒါလည်းမြင်ရမယ်ဒါကိုပြောချင်တာဒီမနောဘဝင်จิตလည်းမြင်ရမယ် ပြီးတော့ဒီပရိပါဏိမိအလင်းနမိတ်အာယုံနဲ့မြင်ရမယ်ဒီနှစ်ခုကိုမြင်ရမယ်နော်အဲတော့ခုနကပြောခဲ့တာဓွာရနဲ့အာယုံအတူတွဲပြီးညာနဲ့မြင်အောင်ကြည့်ရမယ်အဲ့ဒါပြောတာဟိုတတ်နိုင်များတော့နားလည်အောင်ပြောတာနော်ဒါနားလည်ခြင်းမှနားလည်မှာတကယ်တမ်းကျတော့ဟိုကြင့်တဲ့ခါမှာပုံနားလည်နေအခုတော့မကျင်ဘူးသေးတော့နားလည်းနားထောင်ထားလိုက်တာပေါ့နော်ဒါကဘုန်းကြီးတို့ကြည်နီးပေါ့ကြည်နီးပြောပြီးမှဘုန်းကြီးတို့ဘာလို့ ਆ လဲဆိုတော့အဲ့တော့အခုဆက်သွားမယ်နော် အဲ့ဒီမှာဒီပရမကဘာတွေကိုဘုန်းကြီးကနားလည်ထားမလဲဆိုတော့ဝိတေဝိတေဆိုတာဘာလဲသူ့ရဲ့ဒီဘာကပရိဘာကနမိတ်အာယုံလေးတွေကိုဘာလောက်တာလဲအာယုံပေါ်မှာစိတ်ကိုရောက်သွားအောင်တင်ပေးတဲ့ချိန်ပေးတဲ့ရွှဲပေးတဲ့သဘောကိုဒါကိုဝိတက်နော်သဘောကိုပြောတာနော်ဝိတက်ဆိုဝိတက်ဒီလိုစာတိုင်းကြီးပေါ်နေမှာပေါ့ဒါကိုနားလည်ထားဖို့ဝိစာရာဒီပရိဘာကနမိတ် အာနာပါနပရိပါကနမိဆိုခွဲပြောတာကတိုင်းကြောင့်ဖြစ်တာလည်းရှိတယ်အာနာပါနကြောင့်ဖြစ်တာလည်းရှိတယ်ဒါကြောင့်မို့ဒီပရိပါနမိတ်ဆိုတာဘာနမိတ်လဲလို့မေးရင်အာနာပါနကြောင့်ဖြစ်တဲ့ပရိပါကနမိတ်ဝင်လေထွက်လေကိုရှုမှတ်ခြင်းကြောင့်ပေါ်လာတဲ့ပရိပါကနမိတ်ဒါကြောင့်အာနာပါနပရိပါနမိတ်ကတိုင်းကြောင့်ဖြစ်ပေါ်လာရင်ကတိနာပရိပါနမိတ်ဒီလို သုံးပါတယ်အဲ့လိုမျိုးလဲခွဲမှတ်ထားအောင်နော်အာနာပါနဆိုလေလေကိုရှုမှတ်ရင်လည်းဖြစ်ပေါ်လာတဲ့အလင်းနမိတ် အဲ့ဒီပေါ်အဲ့ဒီအာယုန်တွေကိုဖမ္မန်ထတ္တဝိဝိတ္တိကအဲ့ဒီပေါ်မှာတင်ပေးလိုက်တာတင်ပြီးတော့ဝိစာရာဒါလေးကိုဖမ္မန်ထတ္တဆင်ញံသုံးတတ်တယ်အဲဝိတ္တတင်ပေးတဲ့အာယုန်ပေါ်မှာဘာအာယုန်လဲပြိပါနမိတ်အာယုန်ဝိစာရာက ဆင်ញံသုံးတတ်မယ်ဆင်ញံသုံးတတ်နေတဲ့အခါကျတည်ငြိမ်အေးချမ်းနေတဲ့ကနှစ်သက်သဘောကြောင့်ဖြစ်တာပေါ့ဗျာဒါပိတိရဲ့သဘောဒီအာယုန်နဲ့နှစ်သက်နဲ့သဘောကြတယ်အဲ့ဒီသဘောကြတဲ့သဘောလေးဖြစ်တယ် နိတ္တသဘောကြတော့ဘာဖြစ်လဲအဲ့ဒီအာရတာခံစားတယ်စိတ်ကလည်းချမ်းသာကိုယ်ကလည်းချမ်းသာပြီးတော့ဒီငြိမ်သက်ပြီးတော့ခံစားပြီးတော့ငြိမ်သက်အေးချမ်းနေတဲ့သဘောလေးပါဒါဒုက္ခဧကဂရာဆိုဒီပရိလောကနမိတ်အာယုတစ်ခုတည်းပေါ်မှာပဲစိတ်ကစိုက်ကြတော့ကျွန်တော်ဘာအာယုမှမကြည့်ကျွန်တော်ဘာမှကိုမသိတော့ဒီအာယုမှာပဲကန့်နေအဲ့ဒါကိုပြောတယ်အဲ့ဒါလေးအရင်သိထားမယ်သိပြီဆိုတဲ့အခါမှာဘုန်းကြီးကဘာလို့ရလဲဆိုခုနလို တစ်ခုချင်းစပြီးတော့ဆင်ញင်ရတယ်နော်ဒီဇန်လိုင်းသွားတဲ့ပုဂ္ဂိုလ်ကချက်ချင်းကြီးဟိုဒီနိဝရဏဒီဇိုင်းက၅ပါးလုံးတပြိုင်တည်းဆင်ញင်လို့မရဘူးပြီးတော့ပြိမာနမိတ်အာယုံလေးကိုတမာရီခိုင်မြဲအောင်တမာရီရရနဲ့ဆင်ញင်နှလုံးသွင်းထိုင်မှတာပဲဖြစ်ဈဉ္ညာရှောက်မှတာပဲသေးစိတ်မူရပြီဒီပေါ်မှာကတ်နိုင်အောင်ကြိုးစားဒီနေ့တရားပြင်တစ်ပတ်လုံးကတ်နိုင်ရမယ်တဏှာရီနှစ်နာရီထိုင်လည်းကတ်နိုင်ရမယ်ဈဉ္ညာလျှောက်လည်းကတ်နိုင်ရမယ်အသေးစိတ်မူရာတွေလည်းကတ်နိုင်ရမယ် ကတ်နေမှခိုင်မြဲတယ်ခိုင်မြဲမှခုနလိုခိုင်မြဲလာပြီတပတ်လောက်ခိုင်မြဲလာပြီဆိုဖတ်ခလဲနှလုံးသားကိုကြည့်လိုက်နှလုံးသားဘယ်မှာရှိလဲဆိုဘယ်ဘက်မှာရှိတယ်နော်အဲအဲ့ဒီနေရာမှာလဲဘုန်းကြီးတို့ကမ္မထဆရာတွေကခါတလေဘာကြုံလဲဆိုဘုန်းကြီးတနေ့ကဒီဒီဘောက်တော်ရပါလို့သူကဒီဟာတွေပြတာဆိုတရားစစ်တဲ့နေရာဘုန်းကြီးခေါ်သွားတယ်ကျိုးအရှိတိုင်းနေမှာတရားထုတ်ကြတော့ဇန်နေရခဲ့တယ်ဘာညာပြောတယ်ပေါ့လေ ဒါနေကြခဲ့တယ်ပြောစောက်ဖတ်ပြီးရသလားဘယ်လိုရတယ်လဲဆိုတော်တော်စဉ်းစားကြတယ်တယောက်တည်းမဟုတ်၄၅ယောက်လောက်ပြောင်းပြန်နေဖြစ်ကြတယ်အဲဒါဆရာတော်ရမြေကဲဇံရခဲ့တယ်ဇံဝင်စားပြီးပြောစမ်းပါဆရာရနေအဲတပည့်တော်ဗျာတဲ့နမိတ်အာယုန်နဲ့နှလုံးသားလှန့်ကြည့်တယ်ဟောဒီဖတ်ကလေးကမ္မဒန်းဆရာထောက်လိုက်တယ်နှလုံးသားဘယ်မှာရှိလဲညာဘက်မှာဗျာတဲ့အဲ့ဒီကလွဲနေနှလုံးသားဘယ်မှာရှိအဲ့ဒီက तू မရဘူးဆိုထင်ရှားနေအဲ့လိုမျိုးတွေပေါ့နော်ကမ္မဒန်းဆရာဖြတ်ကလေးထောက်လိုက်တာ သူကတကယ်သေချာမသေချာဆိုဘုန်းကြီးတို့အဲ့လိုအမျိုးလေးလည်းလောက်ရပါတယ်ဒါမှသေချာတာပေါ့အဲ့လိုမှတဲ့အခါကျဆရာတော်ကြီးပါကြီးလိုက်ခွာကြတာပဲသူတို့ဘယ်လိုလုပ်ခဲ့ဘယ်လိုလုပ်လိုက်ကြလဲမသိဘူးတဲ့မျိုးတွေဖြစ်တာနော်အဲ့ဒါလေးမှတ်တာပြီးတော့ဒီပရိဝနမိတ်အလင်းနမိတ်လေးနဲ့နှလုံးသားဖတ်ခဏပဲကြည်ရတော့ကြာကြာကြည့်နေတရားအလင်းအောင်လည်းပျောက်သွားတတ်တယ်။ကြာကြာမကြည့်ဖတ်ကလေးနှလုံးသားမြင်ပြီးဒီပြန်ကပ်ကပ်ပြီးတော့ဒီပရိဝနမိတ်ပေါ်မှာလည်းတော့ အဲဒီခံမြောက်ဒီခံမြောက်ဆုဆိုင်ရှုမှတ်ဆုဆိုင်ရှုမှတ်ရှုမှတ်ရှုမှတ်ရှုမှတ်နေတဲ့တမာရီခံမြောက်လားတမာရီရလားဆိုဖတ်ကလင်တခါတလုံးချင်းကြည်ဇိုင်းက၅ပါးတလုံးချင်းကြည်ရတော့ပထမနောက်ကျွမ်းကျင်ပြီဆိုမှတပြိုင်တည်းတည်းကြည်တလုံးချင်းလှမ်းကြည့်မဲ့ပထမဝိတက်ကြည့်မဲ့ဝိတက်ကပါလေအာနာပါနကြောင့်ဖြစ်တဲ့ပရိပါလေးမိတ်နမိတ်အာယုံလေးကိုတင်ပေးတယ်ချိန်ပေးတယ်ရွယ်ပေးတဲ့သဘောလေးဖတ်ကလနှလုံးသားလှမ်းကြည့်လိုက် သုံးစားကြည့်တဲ့အခါကျဒီပရိသမာဓိအကောင်တွေ့ပါတယ်ဒီပရိဝါနမိတ်အာမတင်ပေးတဲ့ချိန်ပေးတဲ့သဘောလေးတွေ့သဘောလေးတွေ့ပြီဆိုခဏပဲဖတ်လိုက်ကြည့်မြင်လိုက်ပြန်ပြီးတော့မမြင်သေးရင်တော့ပြန်ပြန်ပြီးစူးစမ်းတော့မမြင်ပြန်လာဒီကပြန်ဖတ်ကလေးပြန်ကြည့်လိုက်ကြာကြာကြည့်ရင်ပျောက်သွားတယ်နော်ပျောက်တာမှနမိတ်ကောပျောက်တယ်သမာဓိပါကုန်ပြုတ်ကြတော့ကြာကြာသွားမကြည့်နဲ့မြင်ပြီဆိုဒီပြန်လာသမာဓိအကောင်ဒီကပြန်ကြည့်လေ့ကျင့် ဒါဝိတက်အောင်မြင်သွားပြီဝိစာရဖတ်ကြလမ်းကြည့်သူ့ရဲ့သဘောလေးတော့သိထားတာပေါ့နော်ဝိစာရပါလေပြိပါဝိတက်တင်ပေးထားတဲ့ပြိပါနမိတ်အာယုံကိုဖမှန်ထတာဆင်ញင်တဲ့သဘောတုတ်တက်နေတဲ့သဘောပါဒီသဘောလေးတွေ့တခါပြန်လာကပြိပါနမိတ်ဖတ်ကြလမ်းကြည့်ကြာကြာခဏလေးကြည့်ရပြီးတော့ပီတိပီတိရဲ့သဘောကဝိတက်ဝိစာရတို့ ဝိတကတင်ပြီးတော့ဝိสารသုံးတတ်တယ်သုံးတတ်တဲ့ခါကျဒီအာယုလေးမှာနှစ်သက်သဘောကျနေတဲ့သဘောလေးဒါမြင်လိုက်